၄ရက်၂၉၁လခရစ်နှစ်2013ပုဒ်ဟူနေ့ဒီနေ့ပန္တိရဓမ္မရှိတော်ကုန်သာသနာ့ရေးတာမှာတရင်သုံးနဲ့ကြည်ကြတဲ့ရှင်ယဟန်မြတ်သာသနာ့ဝင်သိက္ခာရှင်များနဲ့အမျိုးသားမျိုးသမီးယောဂီတို့ရှင်တို့ကဘုံမြတ်သောစာဝတ်တော်ခွေကိုနန္ဒစွာအဖြစ်စိတ်ကတူတယ်လေအလူရှင်ရတော့အမှတ်တိသုံးခွန် 134မြင်းတောင်ခန့်တရန်ကင်းမျိုးကမိသားစုသာဖမိသားစုဒီနေရာပဲလားဘယ်လိုဒီနေရာပါဘယ်လိုသာဖနှစ်ယောက်ပဲလားဒီမှာပြန်ပြီးတော့သူ့ဘောနောက်ပဲတယောက်ဟမ်သူ့ဘောနောက်ပဲတယောက်မင်းတော်ရရောသုံးပါးပါတယ်နှစ်ယောက်လုံးနှစ်ယောက်လုံးလား60ကျဲမှာပါ သူတယောက်ကတော့မင်းအမေညီမကတော့စိုးစိုးရလေတော်ကြီးလေးက1993ဟုတ်လားသူတော့ပါတော့ဆရာလောက်ကဟာပါတော့မကလည်းမရမကူပေါ်လာမယ်ဟမ်အိမ်မှာကူပေါ်လာမယ်ဟုတ်ကူပေါ်လာမယ်ကျေစုသမီး ဒေါက်တာကြည်နူးဝင်းဟုတ်လားကျမလူကြီးအကြောင်းကတော့ကိုလွန်သူဒေါက်တာညီမြင့်ဆယ်နှစ်ပြည့်ဆယ်နှစ်လောက်ရှိတော့မကွယ်လုံးတွေကတရားတွေဘာတွေဘယ်လောက်ကြာကြာအထုတ်ကြရောအဲတရားတော်ကြီး ူးစမ်းမှုတော့လုပ်ပါတယ်။အဲဟိုဒိဋ္ဌာကနဲ့ကျန်ဉာဏ်ကျတော့မှာဉာဏ်ကျင်နာတာနာတာသာပါလို့ဉာဏ်ကျင်ဉာဏ်ပြည့်စုံကိုအရေးကြီးတာပါ။ဒီတော့ထိုင်ရောက်တော့သိသိတော့သိရတာမရှိသိတော့ရှိလူအကုသိုလ်ရလေးတော့ပါတော့။ဒီမှာဟိုသုံးနိုင်မှာလဲမှတ်ရှိနေတယ် ဒီဘက်မှာကွယ်လွန်သွားတာ54 54 54ဆိုရင်လောက်လောက်ဆုံးတက်တာမယ်ဘုရားပြမှာမြေသေးချမ်းမြေကြီးတက်တာ56ကျမကျမဟမ်ကျမဒီနေ့ပဲလို့ရတာပဲမြေသားကြီးရောသူ့ရဲ့ ဟမ်နှစ်နှစ်လောက်ပါလား52မိသားစုအဖြစ်ကျောင်းရည်တက်တာမလုပ်တယ်တော့အဲ့ဒီနှစ်နှစ်လောက်လို့53မင်းကူဘယ်လောက်ရှိလဲပြီးတော့69 69 3 3 10နှစ်กว่าလားဒါပေမဲ့တပည့်တေတံရဲ့လွန်တော်နေပါလားဘယ်လိုလွန်သွားလဲ10နှစ်10နှစ်လွန်သွားပြီ တက်လွန်ပေါ်တာပဲဟမ်ငယ်ကောင်းရောမင်းအောင်ဟောဒီရလားသူကဒီရသုံးနေစကား6 6အာ6ဒီကုသဝပဲမှာတော့ဟောတော်ရင်းဟာညီမကနောက်နေ့လာမယ် မင်းကြီးမှဆိုတော့ငယ်ကောင်ပြောတာငယ်ကောင်ငယ်ကောင်50လာမယ်ဗျာလာမယ်ဟုတ်လားဟမ်ကျောင်းနဲ့ဝေးဟမ်ကျောင်းနဲ့တော့ဝေးဝေးနေကျောင်းနဲ့မကောင်ဘူးဝေးကျောင်းနဲ့ဝေးရကိစ္စမျိုးတရားနဲ့တရားနဲ့ဝေးတော့တရားနဲ့ဝေးတော့လို့ရှိရင်မတရားတွေအာရုံဖြစ်မှာပေါ့ ကုသိုလ်ကအရေးကြီးပါတယ်သမီးကဒေါက်တာဆိုပဲကွာဒီမှာရန်ကုန်ကျေးရုံမှာဆရာပါတော့သူဖြစ်တော့ဒေါက်တာဘွေရတာနေဦးဒီပညာဘောလို့ရေးရတာတော့မမေး ကိုယ်ကဝါသနာတော့မပါဘူးပေါ့ဆက်ပါရင်တော့ကတော့အဲ့လိုကြီးမသိဘူးပေါ့ဟုတ်လားအခုတော့လမ်းတော်လေးလည်းတော့ဝါသနာပါပါတယ်ဝါသနာပါတယ်ဘုလို့ဝါသနာပါတော့တယ်ခုပေးလိုက်ပြီးကောင်းပါဒီဒီကုလို့ဒီပတ်တယ်ညာကြီးရတော့လားကောင်းပါရဲ့လို့စိတ်ချမ်းသာလို့ဒီနိုင်ကောင်းပါပါတယ်ဒီနိုင်သက်သာဝါစိတ်ချမ်းသာလို့ပါစိတ်ချမ်းသာ လူရည်ကအလုံးကြားဖြစ်လို့သူတို့ကစัจရင်လို့ဖြစ်ရင်နော်အဲ့လိုပဲစိတ်တော်ရည်ဖြစ်တယ်ခင်ဗျာ။ဒါကြောင့်လည်းထားလိုက်တယ်။ဟိုလိုကောင်းလို့ပြောတာ။တွေ့ရလား။တွေ့ပါအများကြီးတွေ့ရပါဘူး။ဟုတ်လား။ဒေါက်တာပု္ပ္ပာလေးဆိုတော့သူတို့လည်းပဲရှင်းတော့မကြည့်ဘူးပေါ့နော်။ဟုတ်ပါဘူး။ဒါလည်းအစိုးရဆေးရုံမှာလည်းတော့အဲ့လိုမျိုးပို့ပြီးတော့ကြည့်ရတာ။ဒီရောမှာတချို့ ဌာနတွေတပြီလုံးကဒီမှာအုံနောက်ခွဲတိတ်ဆိုရင်ဒီမှာမော်လျံလဲလာတယ်အသိဉာဏ်လာရံကုန်မှာလဲလုပ်လို့ရတယ်။နေကြောမှာဟိုစိတ်ဗံတော်လေးတိုးတက်လာဘူးလား။ဒီအတက်နေတဲ့ပုဂ္ဂိုလ်တွေကနိုင်ငံသားကိုစင်ကာပူတို့ထိုင်းလို့ပြောပြီးလို့ကုသကြတယ်။အခုရှိသေးလားအဲ့ဒါလေး။ရှိတော့ရှိတယ် ရှိတယ်ဘယ်လိုတော့တာနေသေးလို့ဘုရားအစ်စ်တော်အချမ်းမှာသူညောပြီးကကောင်းဆုံးကောင်းဆုံးပဲမလားကောင်းဆုံးကဘယ်လိုအញ្ញလုံးဖြစ်သွားတာလဲဟမ်ဘာတော်ကြီးနောက်ကြနေတာပါလေ340လား340လားနောက်ကြနေတယ်340ရဲ့အနောက်ကြတာကဘယ်လိုကြောင့်လဲ စီမံစီမံဟမ်ဒီတော့ရတဲ့ပြင်မှာတော်တော်ရောက်ကြတယ်တော်ကွာကွာတက်ပြည့်စီဝိညာဉ်ပုဂ္ဂိုလ်ကတော့သူအတိုင်းတန်နဲ့သူဟောလေဘုရားသာသနာဝင်ဂုံတယောက်အနေနဲ့ဟောလေကုသိုလ်ရည်ကျူးဆိုတော့တို့လည်းမြင်နေပါလား သိထားတယ်မဆိုပါဘူးသူပြုတဲ့ကုသိုလ်ရတော့သူ့နောက်ပါတော့မှာပါပဲဒီတော့နောက်နောက်ဆက်ရမယ့်ဘဝတွေလည်းအများကြီးရှိနေတော့အစ်စ်ကောင်းတွေရှိဖို့ရတော့လေလူတွေဟာကုသင်တရားကောင်းရတာ တမှုကိုမှုအစရှိတဲ့အောက်တန်းစားအပြုအမူတွေကိုလည်းရှောင်ရတာအရှင်းအကြောက်ရှိပြီးတော့ရှောင်ရတယ်လည်းရှိတယ်။သာနာစိတ်ရှိပြီးတော့ရှောင်ရတယ်လည်းရှိတယ်။ရှင်ရှင်လုံးတရားနဲ့ရှောင်ရတယ်လည်းရှိတယ်ပေါ့။ကောင်းတာတော့အရှက်ရှိပြီးတော့ရှောင်ရတယ်လည်းကောင်းပါလား သို့သောဆင်ရင်တုံတရားမပါဘဲနဲ့ရလို့မှာထုံးစံတန်ရှောရမျိုးတော့တိတ်တိတ်ကိုဖြစ်လာမတင်ရအမှန်ရိုးစရာကောင်းတာရိုးစရာကောင်းတာဤယုံတတ်လို့ရှိရင်မတင်မကြိုက်ဘူးဘယ်သူမှအနန္တမခံနိုင်ဘူးရှုံပါပဲ ကြီးကြီးတောက်နေတဲ့တန်လုံးဟာဘယ်သူမှခိုင်မဟုတ်ဘူးမပူမဆိုးလို့ပါဒါပေမဲ့ဘဝပြရတော့မစင်နဲ့ရောင်မှမသိတော့ဘူးတန်လုံးလည်းပဲပူမှမသိတော့ခိုင်ရတာပဲအသိမရှိဟမ်အသိစိတ်ကမရှိတော့ပါလေအသိတရားမရှိတော့ဘူးဒီလိုမရှိတော့ရှစ်တော်လည်းရှိကြောက်တော်လည်းရှိတော့ဘူးပေါ့ရေးလာတာပေါ့ ဟမ်ဖုံးသွားတယ်ဒေါ်ရီရုပ်စည်ကြီးရုပ်စည်ကြီးပါလေသူကြားရည်တွေးလို့ရှိရင်အကျဉ်းတစ်ခါတောက်တာပဲနောက်တော့ဘာဖြစ်တော့နောက်တော့ဘာဖြစ်တော့ပြီးရတယ်ကြားရည်နဲ့သိတာဒီလိုလားကျမသူကလည်းသူကမျက်တောင်နဲ့ထုံးမယ်လေသူတို့ကလည်းဗုဒ္ဓဘာသာကပြောတာတရားဝါဒမှာလို့တော့ပဲအတ္တရင်းများအနတ္တမှာမဟုတ်တော့ဘူးမြဲခြင်းနဲ့တိုးခြင်းနဲ့ပွားခြင်းနဲ့ နိစ္စဒုက္ခအနတ္တသိရအောင်မှဆဲမှာတော့တွန့်လာမှာဆဲမှာမြတ်တိုင်မိတိုင်တွေမှာဆိုရင်ပိုးကောင်လေးပြောနေတာနော်ဆက်တော့ဘာဖြစ်တော့ဒီပိုးကောင်လေးကမနေ့မနေ့ကင်းတော့ကြည့်တဲ့ခါကျတော့ဟုတ်ဟုတ်လားဟုတ်လားသူကဆွေးတော်မြင်လေးကိုတိုးနေလို့ပျော်တော့မယ်သူနည်းနည်းပဲအဆုံးမတော့ပြီးတော့ ဆုံးမရော့သွားတယ်ရော့တယ်ဆိုတာဘယ်လိုကဘယ်လိုမဆုံးမလို့လဲဘာပဲဖြစ်ဖြစ်ဘယ်လိုကဘယ်လိုကဆုံးမလို့ဆုံးမတယ်ဆိုတာတော့ဘုရားဘာသာမှာတော့ဆရာတော်တွေကဆုံးမဆရာတော်တွေကဆရာတော်တွေကဆရာတော်တွေနဲ့ဘယ်ဘယ်ချိန်မှတွေ့တယ်ဆရာတွေနဲ့ဘယ်ချိန်မှတွေ့တယ်ဆရာတာတွေအကုန်လုံးပဲဥပမာအာ ပြီးတော့တရားရဲ့နာရှိရင်လည်းအခုကလွယ်သွားပြီအပေတကားပိတ်ချေတယ်ဝါတုသင်္ကန်းကလည်းပိတ်သွားတာပဲသဝေဇနိယသွားလိုက်တယ်ပိတ်သွားတာပဲဒါရထောက်ပြဘူးသီလသမာဓိပညာမှာဘုနာပြောလို့ဆန္ဒမပါဘဲနဲ့ဝိကဆန္ဒပါမှာတော့ရှင်းမပါဘဲနဲ့ဆန္ဒမဟုတ်တော့လူရရန်လွယ်လိုက်ဒီဒီမှာလဲဟာဝါတုသင်္ကန်းအပေပိတ်သွားပြန်ပြီ ပိတ်တယ်ဆိုတာဘယ်လိုပိတ်သွားလဲမသိဘူးတမိနစ်ပိတ်လားတလားပိတ်သွားလားမသိဘူးတော့ကြသံဝေဒနိယသွားလိုက်တာနဲ့အဖေကပိတ်သွားပြန်ပြီအကတိန်တင်ငန်းကလည်းပိတ်သွားပြန်ပြီခဏခဏပိတ်နေတာဟုတ်ခဏခဏပိတ်ပြက်ပြန်ပြန်ပွင့်နေတာပိတ်နေရတယ်တခါပိတ်ရမို့တခါပိတ်ရလို့နောက်ပြန်ပြန်ပွင့်သွားတယ်ဟိုဘုရားကြီးတင်လိုက်အထွတ်တင်လိုက်ပြန်ပြီတော့ဘုရားဆက်ကဘာမှမပါတော့ဘုရားမမြင်ဘုရားမမြင်ဟုတ်လားကျေကျိုးပါဒါမို့မင်းကြည့်နေလို့တရားဟုတ်မလို့တော့ ဒီမှာတပည့်တော်ဟာနားလေးလေးတွေ့လေလေဖြစ်တော့ဘုန်းကြီးကကြော်သေးသေးတာများကြောက်မင်းဘုန်းဘုန်းကြီးတွေမင်းမပြောတော့မှမင်းဘုန်းဘုန်းကြီးတွေမင်းလှုပ်ချတယ်များအားဖြင့်မှန်ပါရဲ့ဘုန်းကြီးကမဟုတ်ဘူးဘုန်းကြီးတွေကတည်ယူလူငယ်တွေနဲ့ပဲချိန်မှတွေ့ရတာတော့တရားပွဲတွေမှာလည်းကြော့တယ်ဗျမဟုတ်ပါဘူးပဲချိန်မှတွေ့ရတာတော့ဘုန်းကြီးတွေက ဘုန်းကြီးတွေကတရားပွဲမှာတွေ့ရမယ်မဟုတ်ပါဘူးဒီလူငယ်လေးနဲ့ဘယ်ချိန်မှတွေ့ရတာတော့ဒီသာသမီတွေနဲ့ဘယ်ချိန်မှတွေ့ရတာအဲဘယ်လိုမွေးတာဘယ်လိုဘယ်လိုမွေးထားတာတော့ဒီပါဒီပါနဲ့အရင်စပြီးတော့ခေါ်လာပရမသပုရုတာဝန်လုံးဒီပါတာဝန်ဒီပါမှာဒီပါတာဝန်ကိုမရဘုန်းကြီးတွေဘာလို့ဆွဲချတာတော့မရဘူး ဒါပေမဲ့မိဘတွေ့ရင်လည်းပြီးတော့ဒါဘုန်းကြီးရင်လည်း complex အဖြစ်ပေးတဲ့နေဆရာအခုဘုန်းကြီးနဲ့တွေ့မှာဘုန်းကြီးနဲ့တွေ့မှာဘုန်းကြီးနဲ့တွေ့မှာလားလို့မိဘကိုတရားရှိတယ်မလားမိဘကိုတရား၅ပါးရှိတယ်မကောင်းပြီတော့ကောင်းရင်မိဘကအရင်စပြီးသိရမှာပါရှိမိဘကိုတရားချိုးတယ်ဒါပထမဆုံးပဲမိဘကိုတရားချိုးတယ်ကပထမဆုံးပဲနောက်ဒုတိယအတလေးတွေပြည့်ပြည့်ဆုံးသွားတယ်ဒုတိယဆရာ ဆိုရင်လားဟုတ်လားဘုန်းကြီးကျောင်းကောက်ကဘုန်းကြီးတွေကသုံးမနိုင်မှာပေါ့ကွာတောင်းဒီပိုင်းလည်းရှိနေတယ်ဗျာဟမ်ဒါပေမဲ့တောင်းဒီပိုင်းရှိတယ်ဆရာကြီးကိုဆရာတော်ကြီးတောင်းမကြွကြလိုအပ်ချက်တွေပါတယ်ဘုရားပြောလို့ဒီနည်းရှော့သေးပါပါဘုရားဘာသာတကယ်ပါတရားရမ်းမြင့်တဲ့တရားဘာကောင်းလဲဟိုတောင်းကြည့်ဘုရားထောက်ပတ်ကြီးများတယ် မသိမိပဲမဲကြည့်ပါဦးဒီကပါလာတော့တတိယလည်းဒါလက်ထောက်တဲ့တော့တဖြည်းဖြည်းနဲ့ဒါဆရာတော်ရဲ့ကျေးဇူးပဲဒီတစ်ခေါက်နဲ့စာရဲကဒီလိုပဲတဖြည်းဖြည်းနဲ့ရှိတာပဲပြန်ပြန်ပြီးတော့ကျင့်ကျင့်နေတာပေါ့ဆရာတော်ကြီးတရားတွေမှာတော့ကွာကွာဝါတယ်ငါဆရာဘုရားကြီးရဲ့တရားနာအခုအခုသမထပါလေစက်ကတူကနေပါမှာ နာဂတုတ်ဆရာကတော့ပါဠိဆရာကတော့တောင်းဆုံးဒီဝါစုသင်္ကန်းကိုရပြီးတော့တရားနာဆိုတော့တိုင်းပြသွားတာဒီမှာစီစီမာနာလိုက်တာတဏှာဆိုတာဖြစ်တာပဲဘယ်မှာသင်္ကန်းကြီးတွန်းတာဘယ်လိုဝါစုသင်္ကန်းလူရရဲ့ပါတယ်နောက်ဘယ်ကသိတယ်တရားပါလဲတရားတော့ဟောလိုက်တာပဲအာဗာလဲတဏှာဖြစ်တာဟာကျွဲလာတာတတ်လိုက်တာဖြစ်ရမှာလေလို့အရင်ရှက်သွားပြီဆရာကြီးဆိုရင်မဆရာကြီးဆိုရင်အရင်ဒီသေးပေါ့ပြီးတော့ တကယ်တော့နိုင်ငံသားတွေကဘယ်တီထောက်ပြီးမှပို့ပြီးကိုယ်လည်းကိုယ်ရှင်းသွားတယ်အခုကနည်းနည်းလေးကိုပြောရမှာကြာတော့နှစ်၄50လောက်ကနည်းနည်းကြွားသွားပြီဗျာဝဲရခြင်းကကြွားသွားပြီသိမကွာဘူးကမိုးလင်းနေကြီးတော့ပါအဲ့ဒါအဲ့ဒါပါပဲမဟုတ်လေကြောင်းမှာဘယ်လိုဆရာတို့ကဟောတော်ဒီဝါသင်္ကဆိုရင်ဘယ်လိုပြည့်တယ်လားအဲ့ဒါတော့ခေါ်လာမလားဆိုပြီးစီစီမာကိုပြင်ရတဲ့တွဲကသံဃာနာကမြင်ပါလေမြင်လို့ရှိရင်လည်း တခါလေဒါရောမဟုတ်တယ်လို့ပြောရမှာမပြောမှမပြောတာစိတ်စိတ်နေပြန်မတွေ့ရတော့လားမတူတူကလူလို့ရှိရင်ဘယ်ကပြိတ်တယ်ဆိုတာဟုတ်တယ်ဟုတ်တယ်ဘယ်ကပြိတ်တယ်လို့ပြောတာလားဘယ်ကပြိတ်တယ်လို့ပြောတယ်သောတာပန်နဲ့ဗာလဲဗာလဲတရားကျွဲဗာလဲအချိန်ကန်းနဲ့သာရန်လေးနဲ့အဲသူကသောတာပန်ဒီကအပေကတော်လေးတော့သောတာပန်ကိုဖြစ်သွားတာဒီဘာလို့တရားကျွဲလဲသောတာပန်ဖြစ်တယ်လားအာသောတာပန်နဲ့အဲ့လိုဖြစ်တာဟုတ်ကဲ့အဲ့လိုကိုပြောနေတာ စာရဲဆိုတာကသတ္တဝါဖြစ်တယ်လို့မဟုတ်ဘူးသတ္တဝါကသတိတ္တဘုရားဆောရတာဘူးနောက်ပြီးတော့ဒီလိုပြောလို့ပဲခုနကပြောလို့တာဝေတဏိကလေးကနာသွားတယ်သူဟာအဲ့ဒါငိမ့်နိုင်တဲ့ဟိုအစ္စလမ်နဲ့မကာနဲ့သွားတူနေဟာဒီဖြစ်ဖို့နဲ့သွားတယ်ပြန်ကျင့်ရမှာဘောလောက်ရမှာအဲ့လိုမဟုတ်ဘူးကဘာလို့ travel and tour တွေကကုမ္ပဏီတွေကသူစီးပွားရေးအတွက်အဲ့ဒါကိုဒီလိုပြောတာဒီသွားတယ်လို့မပြောဘူးလိုက်နာတဲ့လူကသူ့ကိုယ်လည်းအုံနောက်နဲ့စဉ်းစားမှာ အဲ့ဒါငငယ်လေးကတရားဝဲတာလည်းနည်းနည်းတော့ဖြည့်မြို့ဝင်လူတကာပြောတဲ့ဘာလို့ဆယ်သိန်းတော့ပတ်သက်ကုန်လိုက်လို့ရှိရင်ဒါပြီဟုတ်ပေကပြည့်တယ်သူပြီးသွားပြီပြီးသွားပြီကောင်းတယ်ပါလားတက်သားတွေဖြစ်နေတဲ့ကိစ္စမရှိပြီးသွားပြီတတိယဟိုကိုသားဟိုဘက်သားလက်သားတာလည်းပြီးသွားပြီတာဝေတရိယလေးခါနာတော့ဟိုမတာတော့တာနဲ့သူလူပဲဖြစ်နေတော့အဲ့ဒါတွေကထောက်ပြမယ်ဘေကျိုတွေကပါလေဘာဘယ်လိုတည်းဆန်တန်းရှိတော့ဆရာ ရားကျော်ကြီးကဘုရားကုကျော်ကြီးကဘယ်လိုအစဉ်တန်းရှိနေတော့ဘုရားကုဘုရားကုကျော်ကြီးအကျိုးပွင့်တော့တယ်လို့ပြောတာအဲ့ဒါသူတို့သူတို့သူတို့ကအစဉ်တန်းရှိနေတယ်ဟာသူတို့ကစီးပွားရေးတဲ့လေညာတော်လေးဟုတ်ညာတော်ဆိုညာခါနဲ့ပြန်ညာတော့ညာခါတော့ညာလို့ပေါ့ကွာညာခါနဲ့တဝက်တော်ဝင်ရှိတယ်တဝက်တော်အပြည့်အပြည့်နားလဲတာအဲ့တော့ဟိုအရန်တော်ရယ်ဟောဘယ်နှခေါက်သွားပြီးဒီလို့ ဘုရားပြောတာဝဲမယူပြောတာပြီးသားပဲသူဘယ်လောက်ချိန်လို့ချိန်လို့အဲ့ဒီကိုပြောတာပြီးသားအဲ့လိုလေသားကလည်းပေါ့ပေါ့ပေါ့ပေါ့သွားတယ်အဲ့ဒီရေးကြတာကြာအခုကပို့တာမဟုတ်ပါဘူးညံ့တာပါညံ့ညံ့နားမလည်တာလေမသိဘူးမသိဘူးတော့ရဘာတော့များတော့ဆရာတို့တာလီကတော့အာပြာဗီရာတော့အရိယာဝါဒဒီလိုဖြစ်တာအခုကလမ်းခွဲမှာဝမ်းပါတယ်ခွဲရတာဝမ်းနဲ့ကြာလာခြေပေါင်းခါတဲ့မြေကိုကောင်းတင်ရစအရာကို လူတွေအလိုလိုက်နောက်ဆရာတော်ကြီးကဆိုဆရာတမနာမလားတုတ်တံမလားဘာကုတ်ပါပြီးလားဟိုအဲ့လို reference ကလည်းတော်တော်ရှားပါပြီတကယ်ကြီးရမှာဝိထုကံတန်ကြီးဖြစ်တော့ဒီကပေါ့မတူဘူးကြသက်ထောက်ပဲဆိုတာသက်ထောက်ပဲဒီမှာဆိုမိဘကစညံ့တာမိဘဒုတိယဆရာသမားညံ့တာတတိယကကိုယ်ညံ့တာမဟုတ်ကိုယ်ညံ့တာကဒီက ညနေမိရလို့ပါတတိယညနာကဘုဒ္ဓဝိဟန်တော်ကြီးခုကောင်းလေးကညနာအစိုးရအဲ့ဒါတော့မိဘကောင်းမှတာသမီကောင်းတာတာသမီကောင်းမိဘကောင်းရမယ်ဒါမှတာသမီကောင်းဆရာကောင်းမှတပည့်ကောင်းမှတပည့်ကောင်းဆရာကောင်းရမယ်ဒါမှတပည့်ကောင်းဖြစ်နိုင်တယ်ဘုန်းကြီးကောင်းမှတရားဓမ္မကောင်းတာတရားဓမ္မကောင်းကိုဘုန်းကြီးကောင်းရမယ်ဒါမှတရားဓမ္မကောင်းရနိုင်တယ်အုပ်ချုပ်တဲ့အစိုးရကောင်းမှတရားကြီးကောင်းတာ တရားပြည်သူကောင်းအောင်အစိုးရကောင်းရမှာဒါမှတရားပြည်အကောင်းဆုံးတယ်ဟုတ်ပါလေသူကကဘယ်ကစိတ်ဓာတ်ဖြူကပထမစိတ်ဓာတ်မှာစပြီးစိတ်ဓာတ်ဝိသုဒ္ဓိမှာရှိတယ်ဆရာကြီးများတယ်မင်းတို့မင်းတို့အစိုးရဖြတ်လိုက်တာတိုင်းပြည်ကိုပြတ်သွားတာမင်းတို့အစိုးရကိုကြာပြီပြီးနေမယ်လည်းမင်းတို့အုပ်ချုပ်တာဆိုတော့မင်းတို့အစိုးရကတိတ်ပါပြီပြီးတော့သူကမဲမထည့်တာသူကတနတ်နဲ့တိတ် အခုဆိုရလည်းပဲမင်းတို့ကိုယ်ကလည်းမဲတိတ်ပြီးတက်ထားတာမဲတိတ်ဟုတ်တယ်ဟိုမဲတိတ်ဆိုတော့မလားဟိုတရားနဲ့ပြောရမှာသစ္စာတရားနဲ့ပြောရင်ဒါမဟုတ်သေးဘူးပရမတ်သစ္စာနဲ့မဟုတ်သေးဘူးဒါတော့လောကီမှာတော့ဒီလေအလေးအညာဟန်ဆောင်တာပဲရှိတာဒိဋ္ဌိဒိဋ္ဌိပြည်သူရလည်းပဲကိုယ်ဝိညာဉ်အတွက်ပြောလိုက်ကြတာအဲ့တော့သူကလည်းပြောလိုက်ပြီးလဲကုန်တာဒိဋ္ဌိပြည်သူညံ့တာလည်းပါအဲ့ဒါ ကိုယ်ခံလည်းမကောင်းဘူးဆရာတော်ဘုရားတို့ဒီရင်းမှုသင်တန်းပေးတယ်ကောင်းတယ်ရှိကဘာပဲဖြစ်ဒီတော့တချို့မသိဘူးတကယ်ကိုမသိဘူးသင်တန်းလေးတွေဟုတ်ပါဘူးပါသင်တန်းကြီးပါသင်တန်းလုံးအားတွေဘယ်လောက်ငွေဘယ်လောက်ဖြစ်တယ်ဟုတ်ကဲ့သူကအစ်မပါနဲ့ဘာသူကပြောလိုက်နည်းနည်းနည်းနည်းဆိုပြီးတော့ပါပါဘာမှသူကနည်းနည်းပဲမှားလည်းနည်းနည်းဟိုကလည်းနည်းနည်းနည်းနည်းစကားသိပြောတာမှားတော့မကောင်းမကောင်းဘူးနည်းနည်းမကောင်းဘူးဟိုကပြောလိုက်နည်းနည်းလို့လေအဲ့လိုဖြစ်တယ်သင်တန်းပေးတယ်ဘုရားဘုရားတချို့တော့ တချို့လည်းချီးကျူးပါတယ်ကွာဒီကလေးတွေလူမယ်လေးတွေအတွက်လူအားတွေဒီလိုပေးရတာဝေးအားလည်းပဲတော်လေးရင်းနှီးရတာကျမပဲအဲ့တော့ဒီရင်းနှီးတဲ့ငွေတခြားစာသင်လိုက်တို့ဘာလို့ထောက်ပါလဲဘယ်လောက်ကောင်းလဲမလဲလေသမ္မာလေသမ္မာလေမဟုတ်လားကျမဒါပေမဲ့လည်းမင်းတို့စိတ်ကြပြောင်းမန္တမလားအဲ့ဒါသူတို့ပြောတယ်ဒါပေမဲ့စာသင်လိုက်တို့ပြောနေတာဘုရားပဲလို့ လူငယ်တွေမှာလည်းလို့ generation ကကိုက generation လိုက်ပြတ်သွားတာမျိုးဆက်လိုက်ပြတ်အဲဒါမျိုးဆက်ကိုပြန်ပြီးတော့မင်းမင်းထောက်ခံလာရဒီမှာကုန်ကြမယ်ဆိုစာတင်လက်ကြီးထောက်ပေါ်လိုက်ပူကောင်းတယ်။ဒါပေမဲ့တီတီလေးရှိပါလေ။ငါဘုန်းကြီးတွေကဟိုမမမဟုတ်လေထောက်ခံတယ်ထောက်ခံတယ်ကွာ။စာတင်လက်ကြီးထောက်ခံတာထောက်ခံတယ်ကွာ။ဟုတ်ကဲ့တဲ့ဟာကိုဒီမှာမလုပ်ဘဲနဲ့စာတင်လက်တွေမကောင်းလားတဲ့သူကပြောတယ်အဲ့ဒါကိုထောက်ခံတာတဲ့။ဒီတော့မထောက်မထောက်ခံဘူးဆိုတာကတည်ပြမှုတာတရားကို ဒီလိုသတ္တရားတွေမွေးနေတာပဲကွာမွေးရတာမွေးရတာဒါပေမဲ့ဒီဟာစစ်သက်နေတာမှမဟုတ်ပါဘူးသာသနာအုပ်စုကနည်းနည်းလေးဗမာလူနာတန်ခါနည်းနည်းလေးဒီဟာတွေကဆက်လက်ပေါက်သွားတယ်ဒီဟာတွေဒီနောက်ဘုရားဒီတော့မကြိုက်တာရှိသေးတယ်ဘုရားဗာလဲခရစ်ယာန်ကဆန်ဒေးစကူးလို့ဒါပြီးတော့လည်းနိုင်ငံရဲ့သူလည်းတက်ခဲ့တာကဒီသိမှုတယ်ဘာလို့ဓမ္မစကူးလဲမလိုပါဘူးသူကလေသူများကိုလိုက်လိုက်ပြီးတော့ ။သူကကောင်းရဲ့သားနဲ့သူများလောက်ကိုအပျော့လောက်ကိုဓမ္မဆိုရင်သူ့ရဲ့မလုပ်ဘူး။ Sunday School ကိုလိုက်ပြီးတော့အဲဒါမျိုးက။အဲဒါတွေကတော့ပြောလို့မကုန်တော့ဘူး။တင်ပါ။ဒါကြောင့်ဒါတွေကမြဲလို့ပြောတာ။နောက်တခါသာသနာပြုတယ်ဆိုတာကတော့ပြုတာအနည်းတဲ့အဆင့်မှမဟုတ်တာ။ဒီသမီးလေးကခေတ်သစ်ပညာကိုဘယ်လိုအမြင်နဲ့သူများတိုက်တွန်းလို့ဝင်ရတာဒီပညာသင်ရတာလား ကိုယ်သဘောနဲ့တင်တဲ့အခါမှာဘယ်လိုစိတ်ထားနဲ့တင်လို့ဒီလိုပါစတော့ဒီကလေးတွေ့မှတွေ့သေးတယ်လားဒါပဲလား ဘုရားလက်ထက်ကဘုရားလက်ထက်ဆရာဇီဝဆိုတာသိလားကြားဘူးလားဟမ်ကြားဘူးပါဆရာဇီဝကဘယ်တိုင်ဝမ်နေရတော့ဘယ်အလှပါရရတော့ဒီဒီတက်ပါလို့ရှိရလားဆက်တက်ခေါ်ပါ 29 29ဆရာတော်ကဆရာကြီးကတောင်းတည်သေးလို့လားသိတည်တယ်လားဗောဒီဒီနဲ့ဆိုပြောတယ်သိရမှာဆရာကြီးကမိမိုက်ဆိုပိုင်းကဒုက္ခကမိမိုက်ဆိုပိုင်းကအတ္တပညာနှစ်ခုပဲရှိတယ်သိပညာနဲ့ဥပေပညာသိပညာကကာဝေရေးအတွက် တစ်ဖက်ကစော်ကားလာလို့ရှိရင်တစ်ခုပြန်ပြီးတော့တွန်းလာတယ်ခုခံရေးအတွက်စိတ်ဖို့ပဲဥပဒေပညာကတော့တရားစီရင်ဖို့တရားသူကြီးလုပ်ဖို့အဲ့ဒီတစ်ခုသူဘယ်မှမကျက်ဘူးမိမိုက်သဘောရဖြစ်ရောလေအဲ့ဒီတစ်ခုသူဘယ်မှမကျက်ဘူးဘာဖြစ်လို့လဲသိပညာဆိုရင်တက်ရခဲရလူကြီးကတော့ ဆက်လားလက်လက်တွေဘယ်လိုကြိုက်ရလဲကျန်သူဘယ်လိုကြည့်ရတယ်ဆိုတာဒါရီကစာပြီးတော့အကုသိုလ်ရှင်းတယ်ဥပရိပညာလည်းပဲအဂတိလိုက်စားပြီးတော့တရားစီရင်လို့လို့ရှိရင်လည်းပို့ဆိုးတယ်သူကလည်းပဲနုနုလေးနဲ့ဆိုးတာလေလက်လို့အဖြစ်တည်မြင်လို့မိမိုက်ကိုယ်ပိုင်းကအဲဒီမှာရောက်နေပြီမယ်လို့အဲဒီနှစ်ခုကိုသူဗြဟ္မာသူမကြိုက်တော့ မိဘတွေကိုလည်းပုံဝင်နေနေပြောလို့ရှိရင်လည်းမိဘတွေလည်းဘယ်နည်းမှခုမဖို့ကျောင်းကထွက်ပြေးတယ်အေးအင်းကထွက်ပြေးတယ်သက်တံပါမတော်ဘူးဒီလေးအလယ်ပိုင်းနဲ့အနောက်ပိုင်းဆိုတာအဝေးကြီးဒီကိုပါကစ္စတန်အာဖဂန်နစ္စတန်တို့နေရာမှာရှိတဲ့တက္ကသိုလ်ကြီးကရာဇဂျိုကဒီကြီးကလည်းပဲတော့မြောက်ပိုင်းမြောက်ပိုင်းနဲ့ဆိုရဲဝီး ကိုခေတ်ကအခုလိုစက်ခေတ်မဟုတ်ဘူးလေညာလည်းမရှိဘူးမရကလည်းမရှိဘူးလဲပဲဒါပဲမြင်းရှင်းဒါပဲညာလို့ဆိုရင်မြင်းရင်မရှိတော့ဘူးကြီးရင်အဲ့တော့ဒီသွားတော့အရောက်လည်းပတ်စံကိုမတော်ဘူးကတိတိထွက်ပြေးတော့ အဲ့ဒီကလှဲကြုံနဲ့လိုက်တော့ကုန်တင်ဆဲကြုံတော့အဲ့ဒီကဦးစီးကောင်းဆောင်တွေပြောပါလိမ့်မယ်တို့ကကျွန်တော်တို့ဒီရည်သက်ရှိပါလေကျွန်တော်လက်ကြည့်ရပြီဆိုတော့ဒီလည်းပေးရစိုက်တော်ရည်လည်းသူတို့ကတာဝန်သွားလိုက်မယ်ထိုရောက်ဆရာကြီးနဲ့တွေ့တိတ်တော်ဆရာကြီးနဲ့တွေ့ပါဒီသိသိပါပညာပမုတ်ကကြီးလို့ကျွန်တော်ကဘယ်ရပါ ဘယ်လိုအလွှာပါဆိုတော့သူစာထဲမှာဖော်ပြတာတော့မရှိတာဘူးဒါပေမဲ့ဘယ်အလွှာတွေကလာပါတယ်ဆိုတော့သူပြောပြလိုက်ဒီစိတ်ဝပညာရေးရတာကိုသူပြောပြလိုက်မယ်ဒီတော့မှာတော့ဒီသမင်းစိတ်လည်းမပါဘူးကျောင်းစိတ်လည်းမပါဘူးကျွန်တော်ဒီပညာကိုသင်နေပါတယ်ဘာဖြစ်လို့သင်လဲဆိုတော့ဒီပညာဟာမေတ္တာရှိတမ်းသင်ထားတယ် လူနာတယောက်တွေ့လို့ရှိရင်လူနာအများတွေ့လို့ရှိရင်သူတို့ယောဂရေးကြောင့်လို့ချမ်းသာစေချင်တယ်။ကျမကြီးကအားလုံးလူတိုင်းနဲ့ပတ်သက်တဲ့ကိစ္စတွေဆိုတော့လူတိုင်းရဲ့အစီအပွားရဖြစ်နေတယ်။မေတ္တာပါတယ်ကျမကြီးကလူတိုင်းရဲ့အစီအပွားနဲ့ဖြစ်တယ်။အဲ့ဒီနှစ်ချက်အရာသူဒီစိတ်တွေစိတ်တွေပါပြောင်းရွေးတာအိမ်မလေးစင်းနဲ့ရွေးတာ။ အဲဒီအချက်နဲ့ပဲသူလိုက်သွားပြီးတော့ပြေရောက်သူ့ရည်ချက်ကြောက်ကြရုပ်သားတဲ့ဆိုတဲ့အမူအရာဟာအမှန်ထင်ရှားတာပဲဆရာကြီးကခြေနှက်ပြီးတော့သူတတိဖြစ်နေလက်ခံလိုက်တယ်သူတို့အိမ်မှာလည်းပဲလိုအပ်သေးကျုံကျုံသဘောမျိုးပေါ့လေပြီးတော့လည်းအတတ်ပညာလည်းသင်တယ်ဒီလိုလက်ကပေးပြီးတော့ ပညာသင်တဲ့ကျောင်းအဲကျောင်းသားတွေကတော့တကယ်အလုပ်မပေးတဲ့ကိစ္စမရှိဘူးပေါ့သူကတော့လုပ်ရတယ်ဘယ်လိုစိတ်ထားနဲ့သင်လို့သိတာဒီပါရဂူဖြစ်အောင်ဆရာကြီးပေးလို့မြတ်အတ္တပညာကိုမြန်မြန်သင်တယ်မြန်မြန်တောက်သင်တယ် များများတင်တယ်ဆရာပြလိုက်တာတစ်ထွာလောက်ကိုယ်ကတခါချိန်ပြီးတော့ကြည့်လိုက်တာအဲ့ဒါပဲသင်လုံးရလည်းမှတ်မိတယ်များများတင်တယ်များများတင်တယ်သင်လုံးရမှတ်မိတယ်ဆက်လို့ပြီးတော့များများတင်တယ်များများတင်တယ်သင်လုံးရလည်းမှတ်မိတယ် မေ့တယ်မရှိဘူးအဲလိုသဘောနဲ့ရှင်းတာအခုသိတိပါလိုက်တဲ့ပုဂ္ဂိုလ်ရဘယ်လိုရှင်းလဲမိပါဘူးဆရာကြီးကတော့ပညာသင်ကြားတဲ့နည်းကိုသိသိယူတင်တာ အဲ့လိုနီးနဲ့သင်တာအခြားကျောင်းသားတွေစာလို့ရှိရင်သူကထိတ်တန်းကဖြစ်ဖို့ရရှိတယ်ထိတ်တန်းစစ်ချိန်မှာဆရာကြီးကိုမေးတယ်ဆရာကြီးကျွန်တော်သင်တာတော့ဒီကျောင်းသားဖြစ်နေတယ်တော့ဆရာကြီးကျွန်တော်ရဲ့ဒီသင်ကြားရေးဟာဘယ်အဆင့်ရောက်နေလဲကျွန်တော်သိချင်ပါတယ်ဗောနော် ကိုလိုကဒီလိုပွဲတွေပါပြီးပြေးတာမဟုတ်ဘူးဒီလိုဆရာကြီးကတင်ရင်းလေးတစ်ခုရယ်ခေါ်ပြားလေးတစ်ခုရယ်ဒီပြင်လည်းကိရိယာစာကိုလာပြီးပြေးလိုက်ပါလို့ဟောဒီတိုက်ပုံရုပ်လေးပဲလေးတာပေါ့လေဒီနေ့ကိုတမျက်နှာပေါ့ဒီရှစ်မိုင်အတွင်းတယူကလာဆိုရှစ်မိုင်အတွင်းပေါ့ရှစ်မိုင်အတွင်းရည်ကြီးပေါ်ပေါက်နေတဲ့အတွင်းလေးဈေးဘက်မဝင်တာမင်းသွားရှာတယ် တရိပ်ကိုတမျက်နှာကိုလေးရှာတာပဲလေးမျက်နှာပြည့်သွားတာဆရာကြီးနဲ့တော်တွေ့ဆရာကြီးတဲ့ဆရာကြီးရဲ့အမိန့်တိုင်းကျွန်တော်လေးမျက်နှာရုပ်ရဲ့လေးမျက်နှာပေါ်လေးတယူကနာရှစ်မဲ့တွေ့လိုက်ရှာတယ်တဲ့ဒီပြအမြင့်တွေရောခောက်တွေရောခွန်တွေရောနှစ်တွေရောအဖူး အပွဲအရွက်ဒါတွေအကုန်လုံးလိုက်ရှာတယ်ရှိပဲမဝင်တာဘာမှမတွေ့ဘူးတဲ့အနက်ရှူပြီးတော့ရှိပဲဝင်တာလည်းရှိတယ်ဒီဟာတွေကိုဘာလို့မိုက်တိုက်ပြီးတော့အခိုးရှူတယ်ရှူဝင်တာလည်းရှိတယ်စားကောင်းတဲ့ဟာတွေဒါတွေကိုဖော်စားသူ့အတိုင်းတန်တဲ့သူဖော်စားပြီးတော့ရှိပဲဝင်တာလည်းရှိတယ်မျိုးမျိုးပေါ့ ပြုတ်စားရတာတွေမိခင်စားရတာတွေအစအများကြီးပေါ့အခုကလာဘုရားဆေးရလို့ပေါ့ရှိဖို့လည်းပါရှိဘူးမင်းပညာဆုံးပြီတဲ့ဟင်းဘာလဲဆိုတော့သူ့ကိုလူကလည်းပဲဈေးမှာပါတော့လက်ကြီးလည်းပြေးလိုက်တယ်ရိတ်ခါလေးလည်းပြေးလိုက်တယ်ရိတ်ခါလေးလည်းမလောက်တော့လမ်းစိတ်ကြီးလည်းမလောက်တော့ပြေးလိုက်တာ သေးရင်လို့မဟုတ်ဘူးစိတ်ပြပံပညာတတ်တဲ့အတွက်ပညာရဲ့အကျိုးကိုကောင်းနားလည်ကြည့်ခြင်းလို့အိန္ဒိယအနောက်ပိုင်းနဲ့အခုအိန္ဒိယမြောက်ပိုင်းအလယ်ဘက်လောက်ကြောက်ပါဘူးအနောက်နဲ့ရှိနေဆိုရင်ကြီးဟာတော့ဈေးအများကြီးကုန်ပါဈေးကလည်းဈေးကတော့လည်းအများကြီးပတ်သက်ကုန်ပါဈေးပြတ်ပြီကိုပြတ်လို့လို့ဖြစ်ပြီကိုအဲ့တော့သူလူနာရှာရတယ် တကူစိတ်တွေကဘွဲရတဲ့ပုဂ္ဂိုလ်တွေလူနာရှာကူရတာမရှိပါဘူးနော်လူနာတွေကခါစိတ်ဥမှာပြည့်နေတော့ရှာဖို့လိုသေးလားရှားတယ်ဆိုသူကလူနာသူရှားလို့တွေ့တဲ့လူနာတွေကနာတာရှိတယ်ဝိုင်းကြောင်ရဆိုလို့ရှိရင်နာတာရှိယောဂဒီအုံလို့ယောဂပေါ့ ဝါရင်းနဲ့သမားတော်ကြီးတွေကိုလို့မပြောက်နိုင်ဘူးသူ့လက်ရောက်သွားတဲ့ခါကျတော့အကိစ္စတဲ့ခါမှာဒီသမားရငယ်ငယ်လေးကိုမင်းနဲ့ဝါရင်းနဲ့ဆရာကြီးတွေကိုလို့တော်မှာငါယောဂမပြောက်ဘူးတဲ့မင်းပေါက်တာလေးရှိသေးတာပဲတူတော်ပြောတာသတ္တနာကြီးချက်ကောင်းတယ်နော်ဟမ်သူတို့ခံရင်းတယ်မလားပြောရခံရင်းပါပဲဆရာဘုပ္ပစာလေးက ဟင်အဲ့လိုပြောတော့ဘယ်လိုနေမလဲအဲ့ပြောခါတဲ့ဒီမနေ့လေကြည့်တာဘယ်လိုခံမလဲခံနေမှာမလားအတော်ရဲ့အခုကခံကြည့်ပါဦးတဲ့သူကခံကြည့်လို့ယောဂမပြောက်လည်းပဲဘာမှပြေးဖို့မလိုပါဘူးတဲ့သူကဒါနဲ့သူလက်ခံလိုက်တယ်အဲဒီအုံနောက်ထဲမှာ ပိုးဝင်နေတဲ့ယောဂါပေါ့ဥနောက်ယောဂါပေါ့တော်မလှုပ်ဖဲနဲ့ကြာကြာနေနိုင်မလားဆိုတော့ဘယ်လောက်ထိနေတယ်လဲမေးတာပေါ့သူကလည်းစစ်စစ်လာတာနောက်ဆုံးနေနိုင်တဲ့အဆင့်ရောက်တဲ့အခါမှာနေနေပါဥနောက်ကိုဥခေါင်းကိုခွဲတာပဲမသေးတယ်ဘာမပါဘူးဒါမှမဟုတ်ထုံသေးတော့ပါလိမ့်မယ်ဘူးကလည်းပြုတ်ပြထုံသေးလို့ပေါ့ အုံးနောက်ထည့်ပိုးကိုထုတ်ပြီးဟောဒီဒီခေါင်းလေးကလေဖြစ်တာလို့ပြန်ပြီးတော့ပိတ်ချုပ်ဘွားကြီးတလက်ရှိတဲ့ယောဂလေးကြောက်တော့ရုပ်ဥထုံးတဲ့ယောဂလေးဂျုံပါသမားတွေဆိုလို့ရှိသေးတယ်မှာဥထုံးတာဥထုံးတယ်ဆိုရင်အမှားတော့ဥဟာအဲတင်းသားကြီးကတ်တော်တယ်နဲ့ဥကတ်တော်တဲ့ခါကျတော့စာသမဏအစာကြီးအထုတ်တာစာမွန်ဆရာကြီးကဒါဥထုံးလေဥကတ်လေဆိုတော့အဲဒီခွတ်ထုတ်တာ ခွဲထုတ်ကြဆက်ဖြစ်ဖြစ်တဲ့ယောဂတွေပဲရှိရတာအဲတော့အဲ့ဒီကပြန်လာပြီးတော့နေတနေရောက်တဲ့အခါသနပိသောတမင်းဆိုတာပေါ့လေသူကကိစ္စများအတွေ့နဲ့သူကပရိသေတိကြည့်တဲ့ပုဂ္ဂိုလ်ဆိုတော့ထိုးပါအိုက်ကြောက်တာ ထိုးများဆိုလို့ရှိရင်တော့လာဆက်သွားဒါကလည်းသိဆိုးတာပဲဒါကလည်းသူ့ယောဂါကထောဘထည့်ပြီးတော့ကုမှထောဘစားမှပြုတ်နေတဲ့ယောဂါဖြစ်နေတော့ထောဘထည့်လောလောသူ့ကြောင့်တည်တယ်ဒီလေကြီးတွေပါလေတက်လို့ရှိရင်ထောဘအနဲ့ရရင်ဘယ်သူမှရှောင်မှာမဟုတ်ဘူးသိစရာလည်းတတ်မှာပဲဒီလိုလို့မလားဆိုပြီးတော့သူအရှင်းလေးပြင်ထားတယ် စေဒီပြင်းကိုစိတ်ပြီးစိတ်ပြီးအဲစိတ်ပြီးပြီးတာနဲ့ပဲသူကစိတ်ပြီးပြီးတော့ပြေးတော့တာဒီမှာထောပတာရတယ်စိတ်ဆိုးတာကိုဒါမှလည်းယောဂတော့ကြောက်သွားတယ်ယောဂကြောက်သွားတယ်ယောဂကြီးကြီးတင်လိုက်တာအဲဒီခါကျနေကျော်ရတယ်ဘယ်လိုဒီကိစ္စကထောပကြောက်ရတာလဲမရှိပါဘူး သူ့မအေးလောက်ဗိုက်ပေါ်မှာခင်းချင်ရအဲ့နေတော့မှရှောက်သွားတော့အဲ့ဒီအတွေ့နဲ့ပဋိဒေရတာယာယီသူဆန်းကျင်တာလေပြီးတော့သူ့ဖခင်ကြီးပြန်ရောက်ချက်စီကုဒီမှာလည်းကုပေးပါလေဘုရားနဲ့တွေ့ဘုရားမူကြီးတဲ့တန်ခါးတွေလည်းသူကုပေး တရားနာတယ်တရားတရားနာတယ်သတ္တဝါဖြစ်သွားတယ်အရိယာစိတ်ရောက်သွားတယ်ဆိုတော့ဖြစ်ခြင်းရတဲ့စိတ်ထားလေးတွေကပိုကောင်းသွားတယ်ခြေလည်းပိုလိုက်လာတယ်သိအောင်မြင်တာပဲဒီတော့အဲ့ဒီဒီမှာလည်းပဲတန်ခါဥရဲ့ဖြည်းဖြည်းတိုးလာတာကိုဆရာမရှိတဲ့တန်ခါတွေခုပြီးရတော့ လက်မလဲတော့လူတွေပဲလူတွေပဲကိုဒါသူတို့ကလည်းကုကျင်တယ်ကုကျင်တော့တချို့ရောက်ညွှန်သားတယ်ဆိုလို့ရှိရင်ယာယီဟာဝတ်ပြီးတော့စေးတော့အစေးကုတော့ခါတယ်အဲ့တော့ဒီဖြစ်ဒါတော့ထားပါတော့ဘာဖြစ်လို့ဆရာကြီးကဟာကုတရီအောင်မြင်တယ်လေရှိပါလိုက်ဘာကြောင့်လိုက်ရတယ်လဲဆိုတာပေါ့အဲ့ဒါကြည့်ရမှာစိတ္တပပညာလိုက်စားတဲ့ပုဂ္ဂိုလ်ရင်သိဖို့ကောင်းတယ် သင်ရမသင်ခင်ရရဲ့အဲ့ဒါဒီလိုကောင်းတာဒါလို့ခြားကြီးကထုံနှလုံးမူပြီးတော့လေစိတ်ပြပံပညာသင်ပဲပညာတတ်လို့ရှိရင်လည်းပဲခုနကုကကိုဥစားမပေးပဲနဲ့မေတ္တာရှိတော်ကြည့်တယ်ယောဂလည်းတွေ့လို့ရှိရင်ယောဂကြီးကြောက်လို့ချမ်းသာပါစေဆိုတော့ခုနကုကလည်းမမဲ့ဘူးတစ်ဖက်သားပုဂ္ဂိုလ်ယောဂရရှိတဲ့ကျမ်းမှာတော့ဘူးဒါပဲ အဲ့ဒီအခြေအနေဟာအလုံးတို့ရဲ့ဘယ်လိုအလုံးတို့လိုအပ်တဲ့အရာအလုံးတို့ရဲ့အကြည့်ဝအဖြစ်မှာကျမကြီးရမေတ္တာထားပြီးတော့သိရှိတတ်တော်တို့ရဲ့ဟာလေအကြည့်ဝအဖြစ်မှာပေါ့ ဒီပညာကိုစိတ်ကောင်းကောင်းနဲ့သင်ပြီးတော့ကုသတဲ့အခါမှာလည်းရွေစိတ်ကောင်းနဲ့ကုသပြီဆိုလို့ရှိရင်ရှိအာကြီးလိုက်တာဒီခုတော့ရှိတယ်စိတ်ပြည့်စရာကောင်းတဲ့ကောင်းလောက်အောင်ပို့လို့ဒီနာတွေကကိုယ်ကိုဒုက္ခပေးပြီဆိုတော့ပြီးခံရမယ်တော့ဒီကနေ့မေတ္တာပြည့်သွားမေတ္တာပြည့်သွားလို့ရှိရင်ကုသရေးမထိလိုက်တော့ဘူးကွာဆရာကြီးကကြောင်းရတာပြန်ကြည့်ပေါ့ ဟုတ်လားဒီတော့အခုဒီမိခင်ဒုက္ခနာမြစ်ကိုစနစ်ပြည့်မွေးနေမယ်ကအကြောင်းပြီးတော့သိရတာဟာမိခင်အတွက်တက်တက်ဟုတ်ခေါ်တယ်မိတို့အတွက်လည်းတည်သူကြီးကရှင်ပြရဆိုတဲ့အတိုင်းပေါ့လေကွယ်လွန်သူမိခင်အကြောင်းပြုပြီးတော့မိတို့မှာကုသိုလ်စိတ်တွေထပ်ပြီးဖြစ်ရတာ ဆက်ပြီးတော့ရှိရတဲ့ကုသိုလ်ရဲ့စွမ်းအားကတော့မိခင်ကြီးဘဝအတိရထားတော့ဘဝအတိနဲ့ဆက်လို့ရှိရင်အိုမယ်နာမယ်သိမယ်ကိုရှိတော့ကိုစင်းရဲ့စိတ်ရှိတော့ဒေါသတွေမကင်းလို့စိတ်ချင်းရဲ့လက်လို့ဖြစ်ဆုံးနဲ့ကြောင်းလို့ရှိရင်ဝင်းနေရတဲ့ဆင်းရဲတတ်တတ်ကိုကြည့်အမြဲကြီးကြရတဲ့ဆင်းရဲမတက်တာပါအဲဒီဆင်းရဲတွေကလွတ်တဲ့နေရာတော့ စိတ်ကပညာကိုတတ်နိုင်ဘူးတတ်တယ်ဘာမှမတတ်နိုင်ဘူးဆရာဇီဝကလည်းပဲသိရှင်လူပေါ့လေသိရှင်တယ်လူလည်းပဲအဇီဝကသိရတာပဲဒီလိုပဲဘုသိရှင်ဆိုတာလည်းမရှင်းနိုင်ဘူးအသက်တူရတာလေအဲ့ဒါတွေကိုအကျဉ်းစားသိစားပြီးတော့ပေါ့လေ မြတ်စွာဘုရားပေးထားတဲ့စိတ်လေးစိတ်ထားတွေပန့်ရှင်းတဲ့ဒီလိုသမားကြီးပညာအကျင့်ပေါ့လေတော်တော်လားအဲ့ဒါကြီးကျင့်ပြီးတော့နောက်ဘဝတိဖြစ်တာတွေကိုသက္ကရာဖြစ်ရတာတွေကိုမဖြစ်ရလေအောင်ပေါ့လေမြတ်စွာဘုရားပေးတဲ့ခြေသုံးလက်ဒီလိုသမားကြီးပညာခြေသုံးလက်အကောင်းဆုံး အဲ့ဒီဟာကိုလည်းဆက်စားမယ်ဆိုပြည့်စုံစားမယ်ဆိုတဲ့အနေနဲ့ပေါ့လေဥတည်ပြီးတော့ရေစက်ချမြတ်သားပေးဖို့ပေါ့နော်